ဒီနေ့သုံးမောကတရားနာနေကြတဲ့ပြည်နာနိုင်ငံသားတရားဒဂမများနဲ့တကွာကမ္ဘာလောကမှာရှိကြကုန်သောတတ္တဝအနန္တကိုယ်စိတ်နှပြကျမ်းမာကြပါစေချမ်းသာကြပါစေပြီးပေါင်းရန်ပေါင်းကင်းငြိမ်းကြပါစေလို့မေတ္တာပို့သပြီးတော့ယနေ့ညဓမ္မသဘင်ပွဲစတင်ကြရအောင် ယခုမင်္ဂလာတုတ်တန်ကိုဟောကြားပေးခဲ့တာသင်ပြပေးခဲ့တာမင်္ဂလာ၃ပါးပြီးခဲ့ပါပြီယနေ့ ဟောကြားမယ့်မင်္ဂလာတရားကတော့ပฏิရူပဒေတဝါတဆိုတဲ့မင်္ဂလာအကြောင်းကိုဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ပฏิရူပဆိုတာ သင့်လျော်လျောက်ပတ်တယ်ဒေတာဆိုတာက အရက်ဒေတာကို ဆိုလိုခြင်း ဖြစ်ပါတယ်သင့်လျော်လျောက်ပတ်တဲ့အရက်ဒေတာမှာ နေထိုင်ရခြင်းဟာမင်္ဂလာဖြစ်တယ်လို့ဗုဒ္ဓဘုရားမိန့်ကြားတော်မူပါတယ်အဲ့တော့ရက်ဒေတာဆိုတာရွာကိုလည်းဒေတာလို့ခေါ်တယ်ဏီကုန်းကိုလည်း ဒေသလို့ခေါ်တယ်။နောက်မြို့ကြီးတွေကိုလည်းပဲဒေသလို့ခေါ်ပါတယ်။ဇနပုတ်ကိုလည်းပဲဒေသလို့ခေါ်ပါတယ်။တိုင်းနိုင်ငံကိုလည်းပဲဒေသလို့ခေါ်ဆိုပါတယ်။အဲတော့တတ္တဝါတွေနေထိုင်ရာအယက်ဒေသအလုံးကိုပဲဒေသလို့ခေါ်ဆိုခြင်းဖြစ်ပါတယ်။ အဲ့တော့အလုံးခြုံလိုက်ခင်တတ္တဝါတွေလူတွေကိုနတ်တွေကိုတိရစ္ဆာန်တွေကိုအလုံးနေရာဒေသအလုံးကိုဒေသလို့ခေါ်ဆိုခြင်း ဖြစ်ပါတယ်တိရူပဒေသဝါဒတင့်လျော်လျောက်ပတ်တဲ့အရက်မှာနေထိုင်ခြင်းကြောင့်လောက ရှေးရမှာလည်းပဲတိုးတက်ကြီးပွားချမ်းသာရပါတယ်ဓမ္မရေးရမှာလည်းပဲတိုးတက်ကြီးပွားချမ်းသာရပါတယ်အဲ့တော့မိမိအကျိုးစီးပွားစုပ်ရှုပ်အဲစုပ်ယုပ်မဲ့အရတ်ဒေတာနောက်ကျမ်းမာရေးပညာရေးစသည်မပြည့်စုံတဲ့အရတ်ဒေတာအလုံးဟာပฏิရူပဒေတာလို့မဆိုနိုင်ပါဘူး ဒီမင်္ဂလာသုတ်တံမှာတော့ပိဋကတ်တော်မှာဓမ္မရေးနဲ့ပတ်သက်ပြီးတော့အဓိကထားမိတ်ဆိုသွားပါတယ်အဲ့တော့လောကရေးရအနေနဲ့လည်းပဲပฏิရူပဒေတာဖြစ်ဖို့အင်မတန်မှအရေးကြီးလာပါတယ်အဲ့တော့လောကရေးရမှာစီးပွားရေးလည်း မပြည့်စုံကျမ်းမာရေးလည်းမပြည့်စုံ ပညာရေးလည်းမပြည့်စုံတဲ့အရက်ဒေသမှာနေထိုင်ရင်မိမိအကျိုးစီးပွားအမြဲတမ်းစုပ်ယုပ်နေမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီနေရာဒေသမျိုးကိုရှောင်ကျဉ်သင့်ပါတယ်။အဲ့ဒီနေရာဒေသရဲ့စံကျင်ပဲဖြစ်တဲ့ကျမ်းမာရေးပညာရေးစသည်ပြည့်စုံတဲ့နေရာဒေသမှာနေထိုင်ခြင်းဟာပฏิရူပဒေသဖြစ်ပါတယ်။ အဲ့တော့နီတိကျမ်းဆရာတွေမိတ်ဆိုထားတဲ့စကားလည်းပဲရှိပါတယ်နီတိဆရာတွေကတော့အယတ္တိတာတစ်ခုမှာမြတ်နိုးအပ်တဲ့ပုဂ္ဂိုလ်လည်းမရှိ အသက်မွေးဝမ်းကြောင်း အလုံးလည်းပဲမရှိ နောက်ဆွေမျိုးမိတ်ဆွေလည်းမရှိ နောက်ပညာရခြင်းလည်းမရှိဘူးဆိုရင်တဲ့အဲ့ဒီဒေသမှာ မหนีပဲနဲ့ရှောင်ကျင်ရပါမယ်အဲ့တော့အလုံးချုပ်လိုက်မယ်ဆိုရင်တော့မိမိအကျိုးစီးပွားစုပ်ယုံမဲ့နေရာဒီပฏิရူပဒေတာမဟုတ်မိမိအကျိုးစီးပွားတိုးတက်မဲ့ဒေတာသာလေပฏิရူပဒေတာဖြစ်တယ်အဲ့ဒီအယက်ဒေတာမျိုးပဲနေရမယ်နေချင်းစီမင်္ဂလာဖြစ်တယ်လို့ဒီလိုလေးမှတ်သားရမှာပါ အဲ့တော့မင်္ဂလာတုတ်အထာကထာမှာတော့ပฏิရူပဒေတာကိုဓမ္မရေးရာနဲ့ပတ်သက်ပြီးတော့ဓမ္မလမ်းကြောင်း တိုးတက်ရေးကိုအဓိကထားပြီးတော့ဖွင့်ဆိုသွားပါတယ်အဲ့တော့ဓမ္မရေးရာမှာအဓိကအားလုံးရဲ့ပန်းတဲ့ဟာမက်ဖို့နိဗ္ဗာန်ဖြစ်ပါတယ် အဲ့တော့မက်ဖို့နိဗ္ဗာန်ရနိုင်တဲ့ဒေသမှာနေထိုင်ခြင်းဟာပฏิရူပဒေသဖြစ်တယ်လို့ဒီလိုမှတ်သားရမှာဖြစ်ပါတယ်မက်ဖို့နိဗ္ဗာန်ယခုဘဝမရသေးရင်တောင်မှမက်ဖို့နိဗ္ဗာန်ရဲ့အထောက်ပံ့ကုသိုလ်ကောင်းမှုတွေပြုလုပ်လို့ရတဲ့ဒေသဟာပฏิရူပဒေသသင့်လျော်လျောက်ပတ်တဲ့အရာဒေသဖြစ်ပါတယ် အဲ့တော့ပฏิရူပဒေတာဝါဒဆိုတာဘလို့နေရာမျိုးလေးတယ်ဆိုတာ ပိဋကတ်တော်မှာ မိတ်ဆိုတဲ့အတိုင်းလေးနည်းနည်းရှင်းပြခြင်းပါတယ်အဲ့တော့ပฏิရူပဒေတာဆိုတာပရိသတ်၄ပါးဘိက္ခုဘိက္ခုနီဥပါစကဥပါစိကာမခေါ်တဲ့ပရိသတ်၄ပါးရှိတဲ့နေရာဒေတာကိုလည်း ပฏิရူပဒေသသင့်လျော်လျှောက်ပတ်တဲ့ဒေသလို့ခေါ်ဆိုပါတယ်အဲ့တော့နေရာဒေသတစ်ခုမှာဘိက္ခုယဟန်ဘိက္ခုနီယဟန်မယခုခေတ်ဆိုရင်တော့ဘိက္ခုနီနေဝင်သီလရှင်တွေပေါ့နောက်ဥပါဒကာယနာသုံးပါးကိုးကွယ်စည်းကပ်တဲ့တကားဥပါတိကာမယနာသုံးပါးကိုကိုးကွယ်စည်းကပ်တဲ့ ဒကာမတွေစုံစုံလင်လင် ရှိနေပြီဆိုရင်ကုသိုလ်ကောင်းမှုတွေများစွာ ပြုလုပ်ဖြစ်တာဖြစ်တဲ့အတွက်ကြောင့်မင်္ဂလာဖြစ်တယ်လို့ပฏิရူပဒေတာဖြစ်တယ်လို့ဒီလိုလေးဗုဒ္ဓကမိတ်ဆိုပါတယ်နောက်ထပ်ဒါနာသီလဘာဝနာစတဲ့ပုံညကရိယာဝတ္ထု10ပါး ပြုလုပ်လို့ရတဲ့ဒေသမျိုးကိုလည်းပฏิရူပဒေသသင်လျော်လျောက်ပတ်တဲ့အရန်လို့ဒီလို မိတ်ဆိုပါတယ်နောက်ထပ်ဘုရားဗျာဟောခဲ့တယ်ပိဋကတ်၃ပုံဒေသနာတော်တွေရှိတဲ့နေရာထွန်းလင်းတဲ့နေရာဟောပြနိုင်တဲ့ နေရာဒေသဟာလည်းပฏิရူပဒေသသင့်လျော်လျောက်ပတ်သောအရက်ဖြစ်ပါတယ်အဲ့တော့ယခုပြောခဲ့တဲ့ဘိက္ခုဘိက္ခုနီဥပဒကဥပါတိကာမခေါ်တဲ့ပရိသတ်၄ပါးရှိတဲ့နေရာ ပုံညာကရိယာဝတ္ထု10ပါးပြုလုပ်နိုင်တဲ့နေရာဗုဒ္ဓဗျာဟောခဲ့တဲ့ပိဋကတော်တွေရှိတဲ့နေရာ အဲ့ဒီနေရာမှာနေရတဲ့ပုဂ္ဂိုလ်များဟာကုသိုလ်ကောင်းမှုတွေများစွာ ပြုလုပ်ဖြစ်တဲ့အတွက်ကြောင့်ပฏิရူပဒေတာမင်္ဂလာဖြစ်တယ်လို့ဒီလို မိတ်ဆိုထားပါတယ်အဲ့တော့ယနေ့မြန်မာနိုင်ငံမှာဘိက္ခုဘိက္ခုနီနွယ်ဝင်သီလရှင်တွေနောက်ဥပဒက ဥပါတိကမ္မတွေအလုံးစုံလင်စွာ ရှိနေပါတယ်။နောက်ဘုရားဗျာဟောခဲ့တဲ့ပိဋကတော်တွေလည်းပဲစုံလင်စွာ ရှိနေပါတယ်။ဒါကြောင့်ယနေ့ခေတ်အနေနဲ့မြန်မာနိုင်ငံဒေသမျိုးလည်းပဲပฏิရူပဒေသလို့ခေါ်ဆိုနိုင်ပါတယ်။နောက်ယနေ့တရားနာတဲ့ပြိဿတွေနေထိုင်တဲ့ဗီယက်နမ်နိုင်ငံဟာလည်းပဲယနေ့ကာလမှာပိတ်ခုတွေလည်း တွေ့ရပါတယ်ဘိက္ခုနီနွယ်ဝင်သီလရှင်တွေလည်းပဲတွေ့ရပါတယ်ဥပဒကာတွေလည်းတွေ့ရတယ်ဥပတိကမတွေလည်းစုံလင်စွာ တွေ့ရတဲ့အတွက်ကြောင့်ပฏิရူပဒေတာဖြစ်တယ်လို့ဒီလိုလဲဝမ်းမြောက်ဝမ်းသာဖြစ်ကြရမှာပါနောက်ထပ်ပြည်နယ်နိုင်ငံမှာပဲဒါနသီလဘာဝနာစတဲ့ပုံညာကရိယာဝတ္ထုတွေလည်းပဲပြုလုပ်နေကြတယ် နောက်ဗုဒ္ဓဘုရားဟောခဲ့တဲ့ပိဋကတ်တရားဒေသနာတွေကိုလည်းပဲနာကြားခွင့်နေရနေတဲ့အတွက်ကြောင့်အဲ့တော့ဗီယက်နမ်နိုင်ငံဒေသဟာလည်းပဲပฏิရူပဒေသဖြစ်ပါတယ်ဒါကနောက်ထပ်ဘုရားလက်ထက်ကပฏิရူပဒေသလေးကိုလည်းပဲနည်းငယ်ပြောပြခြင်းပါတယ် အဲ့တော့ဖရာပွင့်တော်မူခဲ့တဲ့ဘောဓိပင်ဒီနေ့ဗုဒ္ဓတရားဒေသဟာလည်းပဲပฏิရူပဒေသဖြစ်ပါတယ်။နောက်ဓမ္မစကြာတရားကိုဟောခဲ့တဲ့ဣတိပတနမိဂရာဝံတော်ဟာလည်းပฏิရူပဒေသဖြစ်ပါတယ်။နောက်ထပ်မြတ်စွာဘုရား တကောပြတိယာပြတော်မူခဲ့တဲ့တာဝတိမြို့ရဲ့အနီးတရက်ဖြူပင်ရှိရာဒေသဟာလည်းပဲပฏิရူပဒေသဖြစ်ပါတယ်ဗုဒ္ဓမြတ်စွာခုနဝါမြောက်မှာတာဝရိန္ဒာနတ်ပြည်မှာဟွာဆိုပြီးတော့အဖိဓမ္မာတရားဟောကြားတော်မူခဲ့ပါတယ်အဖိဓမ္မာတရားဟောကြားပြီးတော့ ဝါကျွတ်တဲ့အချိန်မှာဘုရားဗျာလူပြည်သို့ဆင်းကြွပါတယ်အဲ့တော့လူပြည်သို့ဆင်းသက်ရာဒေတာကိုလည်းပฏิရူပဒေတာလို့ဒီလိုလေးမိတ်ဆိုထားပါတယ်နောက်ထပ်ဗုဒ္ဓဘုရားသရင်သုံးတော်မူခဲ့တဲ့တာဝတိရာဇဂျိုစတဲ့ဗုဒ္ဓဘုရားသရင်သုံးခဲ့တဲ့နေရာအားလုံးကိုလည်းပဲ ပတိရူပဒေသလို့ခေါ်ဆိုရပါတယ်အဲ့တော့ယနေ့ခေတ်အနေနဲ့ကြည့်မယ်ဆိုရင်တော့သူတို့နိုင်ငံသူ နိုင်ငံသားတွေဟာဗုဒ္ဓဘုရားကိုယုံကြည်မှု အားနေကြပါတယ်သို့တော်လည်းပဲကဘာအရရမှာရှိကြတဲ့ဗုဒ္ဓဘုရားကိုယုံကြည်ကိုးကွယ်ကြတဲ့တရားဓမ္မတွေဟာ အမြဲတမ်း သွားလာဖူးမျောဒါနစတဲ့ကောင်းမှုတွေပြုတဲ့နေရာ ဖြစ်နေတဲ့အတွေ့အကြုံယနေ့ခေတ်လည်းပဲပฏิရူပဒေတာလို့ခေါ်ဆိုနိုင်ပါတယ်အဲ့တော့အဲ့ဒီလိုပฏิရူပဒေတာတင့်လျော်လျောက်ပတ်သော အရက်မှာနေထိုင်ခြင်းဟာဘာကြောင့်မင်္ဂလာ ဖြစ်တယ်လဲလို့ဆိုရင် အနုတ္တရိယ6ပါး အမျက်ဆုံး6ပါးကိုရရှိနိုင်တဲ့အတွက်ကြောင့်မင်္ဂလာဖြစ်တယ်လို့ဗုဒ္ဓဘုရားမိတ်ဆိုခြင်းဖြစ်ပါတယ်အနုတ္တိယ6ပါးအမျက်ဆုံးသော6ပါးကုသိုလ်6ပါးကိုဗုဒ္ဓဘုရားအင်္ဂုတ္တရနိကေမှာမိတ်ဆိုထားပါတယ် အဲ့တော့နံပါတ်1ကတဒနာနုဒရိယမြင်ရခြင်းထဲမှာအကောင်းဆုံးသော မြင်ရခြင်းအဲ့တော့သင်လျော်လျှောက်ပတ်တဲ့ပฏิရူပဒေသမှာနေရင် မြင်ရခြင်းထဲမှာအကောင်းဆုံးသော အရာမျိုးတွေကိုလည်းပဲမြင်တွေ့နိုင်ပါလေအဲ့တော့ယနေ့တရားဓမ္မတွေနေတိုင်းမျက်စိရှိတော့ရူပါယုံတွေကိုအမျိုးမျိုးမြင်နေရတယ် မြင်တဲ့အခါမှာကောင်းတာမြင်ရင်လောဘတွေဖြစ်ကြတယ်မကောင်းတာမြင်ရင်ဒေါသတွေဖြစ်ကြတယ်မသိမတည့်နှလုံးသွင်းရင်မောဟတွေဖြစ်ကြပါတယ်ဒါကြောင့်မို့လို့မိမိတို့မြင်တဲ့အမြင်အာရုံတွေဟာ ကောင်းသော မြင်ခြင်းဟာအင်မတန်မှနည်းလာပါတယ် ပရိရူပဒေတာအသင့်လျော်တဲ့အရတ်မှာနေတဲ့အခါကျတော့ဘုရားဖရာလည်းဖူမြင်ရတယ်။နောက်ဘုရားရဲ့ကိုယ်စားဘုရားဖရာဇေရီတော်တွေဖူမြင်ရတယ်။ရုပ်ဝါတော်တွေဖူမြင်ရတယ်။နောက်ယဟန်တော်တန်ဃာတော်တွေကိုဖူမြင်ရတယ်။နောက်တရားကျင့်ကြံနေတဲ့ယောဂီသူတော်စင်တွေကို တွေ့ရမြင်ရပါတယ်။အဲ့ဒီအာယုန်တွေတွေ့ရတဲ့အခါမှာ မိမိတို့တဏ္ဍမှာ လောဘလည်းမဖြစ်ပါဘူးဒေါသတွေလည်းမဖြစ်ပါဘူးမောဟတွေလည်းမဖြစ်ပါဘူးကိလေသာအာလုံးငြိမ်းပြီးတော့ကုသိုလ်တရားတွေတိုးပွားတဲ့အတွက်ကြောင့်အဲ့ဒီမြင်ခြင်းကိုတတနာနှုတ်တရိယမြင်ရခြင်းမှာအကောင်းဆုံးလို့ဆိုလိုခြင်းဖြစ်ပါတယ်ယနေ့တက္ကရာကမတွေမိမိတို့မှာနားရှိနေတော့ အတန်မျိုးမျိုးတွေကြားရပါတယ်။တချင်းတန်တွေလည်းကြားရတယ်။မိမတန်၊ယောက်ျားတန်စသည်ဖြင့်အတန်အမျိုးမျိုးတွေကိုလည်းကြားနေရပါတယ်။အဲ့ဒီအတန်တွေကြားပြီးတော့လောဘလည်းမကင်းနိုင်ဒေါသလည်းမကင်းမောဟမကင်းပဲနဲ့လောဘဒေါသမောဟတွေပဲတိုးပွားလာတာဖြစ်လို့ကောင်းသောကြားရခြင်းလို့မဆိုနိုင်ပါဘူး ပฏิရူပဒေတာသင်လျော်တဲ့အယတ္တိတမှာနေတဲ့အခါကျတော့အကောင်းဆုံးသောကြားရခြင်းတွေကိုကြားရပါတယ်။အော်ယခုဆိုရင်ဖရာဟောခဲ့တဲ့တရားတော်တွေကိုကြားနာခွင့်ရနေတာဟာအကောင်းဆုံးသောကြားနာရခြင်းဖြစ်ပါတယ်။ဘာကြောင့်အကောင်းဆုံးဖြစ်တယ်လဲဆိုရင်ဒီတရားတွေကိုနာရပြီးတော့လောဘအပူလောင်ဒေါသအပူလောင်မောဟအပူလောင်ဤကင်းစင်တဲ့အတွေ့အကြုံအကောင်းဆုံးသော ကြားရခြင်းလို့ဆိုလိုခြင်းဖြစ်ပါတယ်။နောက်နံပါတ်3ကလာဘာနုဒ္ဒရိယလောကမှာမိမိတို့မှာသားတွေလည်းရတယ်၊သမီးတွေရတယ်၊ပစ္စည်းဥစ္စာတွေလည်းရကြပါတယ်။အဲ့ဒီရခြင်းကိုအကြောင်းပြုပြီးတော့လောဘဒေါသမောဟမကင်းနိုင်ပဲနဲ့လောဘဒေါသမောဟတွေပဲ တိုးလာတာရှိပါတယ်ဒါကြောင့်အကောင်းဆုံးရရှိခြင်းလို့မဆိုနိုင်ပါဘူးအကောင်းဆုံးသောရရှိခြင်းဆိုတာရတနာသုံးပါးရဲ့အပေါ်မှာယုံကြည်မှုတရားတရားရရှိခြင်းပဲဖြစ်ပါတယ်အဲ့တော့ပฏิရူပဒေသမှာနေရင်ဒီလိုတရားတရားမျိုးတွေလည်းပဲရရှိနိုင်ပါတယ်ဒါကြောင့်ရတနာသုံးပါးရဲ့အပေါ်မှာ တရားတရားယုံကြည်မှုရှိနေခြင်းဟာရခြင်းထဲမှာအကောင်းဆုံးသော ရရှိခြင်းလို့ဒီလိုဆိုလိုပါတယ်။နောက်နံပါတ်၄သိခာနုဒ္ဒရိယလောကမှာကျင့်သုံးခြင်းထဲမှာသင်ခြင်းထဲမှာအကောင်းဆုံးသင်ခြင်းကြည်ခြင်းကိုသိခာနုဒ္ဒရိယလို့ခေါ်ဆိုပါတယ်။ ယနေ့လောကမှာအတတ်ပညာမျိုးမျိုးတွေသင်နေကြတယ်ရှေးခေတ်ကတော့စင်အတတ်တွေညင်အတတ်တွေယထာအတတ်တွေသင်ကြတယ်ယနေ့ခေတ်မှာလည်းပဲကွန်ပျူတာအတတ်ပညာစသဖြင့်အတတ်ပညာမျိုးမျိုးကိုလည်းပဲသင်ကြတယ်လေ့ကျင့်ကြတယ်အဲ့ဒီသင်ခြင်းကို အကြောင်းပြုပြီးတော့လောဘအပူလောင်ဒေါသအပူအလောင် မောဟအပူလောင်တွေမကင်းတဲ့အတွက်ကြောင့်အကောင်းဆုံးသော သင်ခြင်းကျင့်သုံးခြင်းလို့မဆိုနိုင်ပါဘူးကျင့်သုံးခြင်းထဲမှာသီလသိက္ခာသီလတွေဖြည့်ကျင့်ခြင်းနောက်တမာတိသိက္ခာတမာတိတွေတိုးတက်အောင် ဖြည့်ကျင့်ခြင်းပညာသိက္ခာပညာတရားတွေတိုးတက်အောင် ဖြည့်ကျင့်ခြင်းသာလျှင်အကောင်းဆုံးသောသင်ခြင်းကျင့်ခြင်းဖြည့်ကျင့်ခြင်းဖြစ်ပါတယ် တော့ပฏิရူပဒေတာတင့်လျော်တဲ့အရက်မှာနေရင်သီလတွေလည်းဖြည့်ကျင်ခွင့်ရတယ်။သမာဓိတွေလည်းဖြည့်ကျင်ခွင့်ရတယ်။ဘာဝနာတွေလည်းဖြည့်ကျင်ခွင့်ရတဲ့အတွက်ကြောင့်မင်္ဂလာ ဖြစ်တယ်လို့ဘုရားဘုရားကမိတ်ဆိုခြင်းဖြစ်ပါတယ်။နံပါတ်5ကပါရိစရိယာအနုတ္တရိယာပြုစုလှုပ်ကြွေးခြင်းထဲမှာ အမျက်ဆုံးလို့ဆိုလိုခြင်းဖြစ်ပါတယ်အဲ့တော့ယနေ့လောကမှာမိမိတို့သားတွေသမီးတွေကိုလည်းပဲပြုစု လုပ်ကျွေးရတယ်ဇနီးမယားကလင်ယောက်ျားကို ပြုစုလုပ်ကျွေးရတယ်လင်ယောက်ျားကလည်းဇနီးမယားကိုပြုစုလုပ်ကျွေးရတယ်အဲ့ဒီအချင်းချင်းပြုစုလုပ်ကျွေးခြင်းကိုအကြောင်းပြုပြီးတော့လောဘဒေါသမောဟတွေ မကင်းနိုင်ပဲလောဘဒေါသမောဟစတဲ့ကိလေသာတွေတိုးပွားလာတာပဲရှိပါတယ်။ဒါကြောင့်အကောင်းဆုံးသောပြုစုလုပ်ကြွေးခြင်းလို့မဆိုနိုင်ပါဘူး။ဘုရားကိုပြုစုလုပ်ကြွေးခြင်းဓမ္မတန်ခါခေါ်တဲ့ယန္နာသုံးပါးကို ပြုစုလုပ်ကြွေးခြင်းဟာပြုစုလုပ်ကြွေးခြင်းနဲ့မှာအကောင်းဆုံးသောပြုစုလုပ်ကြွေးခြင်းဖြစ်ပါတယ်။ အဲ့ဒီပြုစုလုံခြုံခြင်းကိုအကြောင်းပြုပြီးတော့လောဘဒေါသမောဟစတဲ့ကိလေသာအညစ်အကြေးတွေနေပါသွားတဲ့အတွက်ကြောင့်အကောင်းဆုံးသော ပြုစုလုံခြုံခြင်းလို့ဆိုလိုခြင်းဖြစ်ပါတယ်ပฏิရူပတေတာတဲ့တဲ့လျောက်ပတ်တဲ့အရာဒေတာမှာနေရင်အဲဒီလို ပြုစုလုံခြုံခြင်းမှာအမျက်ဆုံးဖြစ်တဲ့ဖရာတရားတန်ခါ ယရနာ၃ပါးရဲ့ဝေယဝစ္စလုပ်ငန်းတွေကို ပြုစုလုပ်ကျွေးခွင့်ကုသိုလ်တွေတိုးပွားတဲ့အတွက်ကြောင့်မင်္ဂလာဖြစ်တယ်လို့ဘုရားဗျာမိတ်ဆိုခြင်းဖြစ်ပါတယ်။နောက်နံပါတ်6ကအနုတ္တတာ အနုတ္တရိယာအမှတ်ရခြင်းတရိယာခြင်းထဲမှာအကောင်းဆုံးသောတရိယာခြင်းအမှတ်ရခြင်း ဆိုလိုပါတယ်အဲတော့လောကမှာတဦးနဲ့တဦးတတိရကြပါတယ်အဲ့တော့မိမကလည်းယောက်ျားကိုတတိရတယ်ယောက်ျားကလည်းမိမကိုတတိရတယ်စသည်ဖြင့်တတိယမှုမျိုးစုံ ရှိကြပါတယ်အဲ့ဒီအမှတ်တတိယမှုကိုအကြောင်းပြုပြီးတော့လောဘဒေါသမောဟအပူလောင်နေမကင်းနိုင်မနဲ့လောဘဒေါသမောဟစတဲ့ကိလေသာတွေ တိုးပွားလာတာပဲရှိပါတယ်။ဒါကြောင့်အကောင်းဆုံးသောတရိယာခြင်းလို့မဆိုနိုင်ပါဘူး။ဗုဒ္ဓနုတ္တိဗုဒ္ဓရဲ့ဂုဏ်တော်တွေကို အမှတ်တရိယာနေခြင်း၊ပွားများနေခြင်းဓမ္မာနုတ္တိတရားဂုဏ်တော်တွေကို အမှတ်တရိယာနေခြင်းတန်ခါနုတ္တိတန်ခါတော်ရဲ့ဂုဏ်တော်တွေကို အမှတ်တရိယာနေခြင်းစသည်ဖြင့်အဲ့ဒီလို အမှတ်တရရခြင်းမျိုးကိုသာလျှင် အကောင်းဆုံးသော အမှတ်တရရခြင်းလို့ခေါ်ဆိုပါတယ်။ဘာကြောင့်လဲဆိုတော့ဖရာတရားတန်ခါရဏသုံးပါးကိုဂုံတော်တွေကိုပွားများတရိရခြင်းဖြင့်လောဘအပူလောင်ဒေါသအပူအလောင်မောဟအပူလောင်တွေကင်းငြိမ်သွားနိုင်တဲ့အတွေ့အကြုံအကောင်းဆုံးသောတရိရခြင်းလို့ဒီလိုဆိုလိုခြင်းဖြစ်ပါတယ် ပရိရူပဒေတာတင့်တင့်လျောက်ပတ်တဲ့အရာဒေတာမှာနေရရင်ဗုဒ္ဓနုဒတိဓမ္မနုဒတိသံဃာနုဒတိစတဲ့ကောင်းဆုံးသောအမှတ်တရိယမှုတွေအဲ့ဒီကုသိုလ်တွေတိုးပွားတဲ့အတွက်ကြောင့်မင်္ဂလာဖြစ်တယ်လို့ဗုဒ္ဓဘုရားမိန့်ဆိုခြင်းဖြစ်ပါတယ်အဲ့တော့ယနေ့ပြည်နယ်နိုင်ငံကတရားဓမ္မတွေကိုမြန်မာနိုင်ငံမှာရှိကြတဲ့တရားဓမ္မတွေကို အခြားအခြားဘုရားဘုရားကိုယုံကြည်ကိုးကွယ်စည်းကပ်ကြတဲ့တရားဒဂါမတွေကိုဒီအမျက်ဆုံး6ပါးကိုရရှိနေတယ်ဆိုတာအလုံးတွေ့မြင်ရမှာပါအဲတော့ယနေ့တရားဒဂါမတွေဟာသင်လျော်လျောက်ပတ်တဲ့ပฏิရူပဒေသလေးတွေမှာနေရထိုင်ရတဲ့အတွက်ကြောင့်တဒနာနုတ္တိယမြင်ရခြင်းနဲ့မှအကောင်းဆုံး ဖရာတရားတန်ခါဒါတွေကိုဖူးတွေ့နေရတယ်။နောက်အကောင်းဆုံးသောဖရာရဲ့တရားတော်တွေကိုလည်းပဲရှားနာခွင့်ရနေတယ်။အကောင်းဆုံးသောတရားတရားတွေကိုလည်းပဲခဏရရှိနေကြပါတယ်။နောက်ပฏิရူပဒေသမှာနေရတဲ့အတွက်ကြောင့်အကောင်းဆုံးသောသီလ၊သမာဓိ၊ပညာ၊သိက္ခာတွေလည်းဖြစ်ကျင့်ခွင့်တွေရနေပါတယ်။အကောင်းဆုံးသော ပြုစုခြင်းလို့ခေါ်တဲ့ယရဏသုံးပါးကိုလည်းပဲပြုစုလုပ်ကြွေးခြင်းနေရရှိနေကြပါတယ်။နောက်အကောင်းဆုံးသော အမှတ်တရရခြင်းလို့ခေါ်တဲ့ဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုဏ်တော်တွေကိုလည်းပဲအမြဲတမ်းပွားများခွင့်နေရရှိ နေကြပါတယ်။ဒီလိုရရှိနေခြင်းဒီပင်လျင်ဒါမိမိတို့မှာမင်္ဂလာတွေဖြစ်နေခြင်းဖြစ်ပါတယ်။ နောက်ပฏิရူပဒေတာတင့်လျော်လျောက်ပတ်တဲ့အယတ္တိတာမဟုတ်တဲ့နေရာများကိုလည်းပဲပိဋကတ်တော်လာတဲ့အတိုင်းအနည်းငယ်လေး ရှင်းပြပါဦးမယ်အဲ့ဒီပฏิရူပဒေတာမဟုတ်တဲ့အယက်ဒါကိုပဲရက်ပြည့်၈ပါး အပြည့်ရှိသောအရရှိပါလို့အခဏတုတ်တံမှာဗုဒ္ဓဘုရားမိန့်ကြားထားပါတယ်တော့ရပြည့်ရှိပါနံပါတ်1ကငရဲပုံဌာန ဖြစ်နေရခြင်းဟာဒါပฏิရူပတိတမဟုတ်သောဌာနဖြစ်ပါတယ်ငရဲဘုံမှာရောက်နေပြီဆိုရင် အမြဲတမ်းဒုက္ခတွေပဲခံစားနေရတာပါသူတို့မှာကုသိုလ်ကောင်းမှုဆိုတာ ဖြစ်ခွင့်မရှိနိုင်ပါဘူးဒါကြောင့်ငရဲဘုံကိုလည်းအပြစ်ရှိသောဒေတာဘုရားဖျားမိတ်ဆိုပါတယ်နောက်နံပါတ်2အပြစ်ရှိသောအယတ်ဒေတာဟာတရိษံဘုံနေရာဒေတာဖြစ်ပါတယ်အဲ့ဒီတရိษံဖြစ်သွားပြီဆိုရင် တိရစ္ဆာန်တွေမှာကုသိုလ်ဆိုတာဖြစ်ခွင့်မရှိသလောက်နေပါလာပါတယ်တကောင်နဲ့တကောင်အနိုင်အထက်နှိပ်ဆက်ပြီးတော့အကုသိုလ်တွေနဲ့ပဲသူတို့မှာအချိန်ကုန်ရရတာပဲရပါတယ်ဒါကြောင့်တိရစ္ဆာန်ဘုံကိုလည်းအပြစ်ရှိသောအယတ်ဒေတာလို့ဘုရားဗျာမိတ်ဆိုပါတယ်နံပါတ်3ပြိတ္တာ ပုံဘဝဌာနဟာလည်းပဲအပြစ်ရှိသော အရတ္တိသာဖြစ်ပါတယ်ပြိတ္တာဖြစ်တော်ပြီဆိုရင်တို့မှာအစာစင်ရဲ့အနေစင်ရဲ့အဝတ်စင်ရဲ့နဲ့ကုသိုလ်ကောင်းမှုဆိုတာတို့မှာဖြစ်ခွင့်မရှိကြပါဘူးဒါကြောင့်ပြိတ္တာပုံဘဝကိုလည်းအပြစ်ရှိသော အရတ္တိသာလို့ဘုရားဖျားမိတ်ဆိုပါတယ်နောက်နံပါတ်၄ အသက်ရှည်သောမြမာများနောက်အတင်ညက်သက်ဘုံသာမြမာတွေနောက်အရူပဘုံသာမြမာတွေအဲ့ဒီနေထိုင်တဲ့ဘုံဌာနကိုလည်းအပြစ်ရှိသောအယတ်ဒေတာလို့မိတ်ဆိုပါတယ်အဲ့ဒီအသက်ရှိတဲ့မြမာတွေထဲမှာအတင်ညက်သက်ဘုံမှာ ရုပ်ပဲရှိတယ်သူတို့မှာနန္တရားမရှိပါဘူးဒါကြောင့်သူတို့မှာကုသိုလ်ဖြစ်ခွင့်မရှိလို့အပြစ်ရှိသောအယံလို့မိတ်ဆိုခြင်းဖြစ်ပါတယ်နောက်အရုပဘုံဆိုတာရှိပါတယ်အရုပကြတော့နန္တရားပဲရှိတယ်သူတို့မှာရုပ်တရားမရှိပါဘူးဒါကြောင့်သူတို့ လူပြည်ကိုလာပြီးတော့တရားနာခြင်းဖျားဖူးခြင်းစတဲ့ ကုသိုလ်လုပ်ငန်းတွေမလုပ်ဆောင်နိုင်ပါဘူးဒါကြောင့်အရူပဘုံဒေတာကိုလည်းအပြစ်ရှိသောအယက်ဒေတာလို့မိတ်ဆိုပါတယ်နောက်နံပါတ်5အပြစ်ရှိသောအယက်ဒေတာဆိုတာအစွန်အဖျားနေရာဒေတာများကို ဆိုလိုခြင်း ဖြစ်ပါတယ်တိုင်းပြည်အစွန်ဖျား နိုင်ငံတော်ရဲ့အစွန်ဖျား ကြောင်ကြတဲ့နေရာဌာနဟာလည်းပဲအပြစ်ရှိသောအယတ်ဒေတာတစ်ခုဖြစ်ပါတယ်။အဲ့ဒီဒေတာတွေမှာယဟန်ယဟန်မဥပါဒကဥပါတိကမစတဲ့ပုံကိုယ်တွေမရောက်နိုင်ပါဘူး။တရားဟောမဲ့ပုံကိုယ်တွေတရားပြမဲ့ပုံကိုယ်တွေလည်းပဲမသွားနိုင် မလာနိုင်တဲ့ဒေတာတွေဖြစ်လို့ ပြစ်ရှိသော အရာလို့မိတ်ဆိုခြင်းဖြစ်ပါတယ်အဲ့တော့ဘုရားလက်ထက်ကနေပြောမယ်ဆိုရင်တော့မြန်မာနိုင်ငံဒေသတို့ဗီယက်နမ်နိုင်ငံဒေသတွေဟာပစ္စံတရအစွန်အဖျားကြတဲ့ဒေသတွေဖြစ်ပါတယ်ဘုရားတရားဘုရားလည်းမရောက်နိုင်တရားဓမ္မတွေလည်းမရောက်နိုင်တန်ဃာတော်တွေလည်းမရောက်နိုင်ခဲ့ပါဘူးအဲ့ဒီခေတ်ကဆိုရင်တော့အပြစ်ရှိသော အရက်လို့ဆိုနိုင်ပါတယ်သို့တော်လည်းယနေ့ခေတ်မှာတော့အာလုံးဖရာတရားတန်ခါယနာ၃ပါးအပြည့်အစုံရှိနေတယ်ဒါကြောင့်မလို့ဒီဒေသတွေကိုယနေ့ခေတ်မှာတော့အပြည့်ကင်းသောပฏิရူပဒေသလို့ခေါ်ဆိုနိုင်ပါတယ်နောက်တဲ့နံပါတ်6ကအယူမှားမှု မိစ္ဆာဒိဋ္ဌိ လှူတာအကျိုးမရှိ ပေးတာအကျိုးမရှိ ကုသိုလ်လည်းမရှိအကုသိုလ်လည်းမရှိအဲ့လိုယူဆတဲ့ပုံကိုယ်ရှိတဲ့ဒေသကိုလည်းအပြစ်ရှိသောဒေသလို့မိတ်ဆိုပါတယ်အယူမမှုမိစ္ဆာအယူတွေရှိနေပြီဆိုရင်သူတို့မှာကုသိုလ်လုပ်ငန်းတွေဆိုတာ လုပ်မှာမဟုတ်တော့ပါဘူးဒါနလည်းမပြုသီလလည်းမစောင့်တည် ဘာဝနာလည်းပြုခွင့်မရတဲ့နေရာမို့လို့အဲ့ဒီဒေသကိုအပြည့်ရှိသောဒေသလို့ဆိုလိုခြင်းဖြစ်ပါတယ်။နောက်နံပါတ်9မက်ဖို့ရနိုင်လောက်တဲ့အသိပညာမျိုးမရှိတာမရှိခြင်းကိုလည်းပဲအပြည့်ရှိသောနေရာအပြည့်ရှိသောဌာနလို့မိတ်ဆိုပါတယ်။အဲ့တော့မက်ဖို့ရတဲ့ဆိုတာ အာလောဘအာဒေါသအာမောဟခေါ်တဲ့တိဟိတ်ပฏิတန်ဒီရှိသူသာလင်ရနိုင်ပါတယ်နောက်နံပါတ်၈ကဖျားမပွင့်တဲ့အယတ္တိတပြောမယ်ဆိုရင်တော့ဖျားတရားတန်ခါရဏသုံးပါးမရှိတဲ့အယတ္တိတကိုလည်းအပြည့်ရှိသောအယတ္တိတလို့ဒီလိုခေါ်ဆိုပါတယ် အဲ့တော့ဖရာတရားတန်ခါယနာ၃ပါးမရှိတဲ့ဒေသမှာဒါနာလည်းပြုခွင့်မရသီလလည်းစောင့်တည်ခွင့်မရဘာဝနာလည်းပေါများခွင့်မရတာမို့လို့အဲ့ဒီဒေသကို အပြည့်ရှိသောဒေသလို့ဒီလိုဆိုလိုခြင်းဖြစ်ပါတယ်အဲ့တော့ယခုပြောခဲ့တာကတော့ပฏิဒုပဒေတာမဖြစ်သော အပြစ်ရှိသောအယတ်ဒေတာ၈ပါးဖြစ်ပါတယ် အလုံးပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင်ဒါနသီလဘာဝနာစတဲ့ကုသိုလ်ကောင်းမှုတွေဖြစ်ခွင့်ရှိတဲ့ဒေသတွေပฏิရူပဒေသတင့်လျော်လျောက်ပတ်တဲ့ဒေသလို့ခေါ်ဆိုပါတယ်ဒါနသီလဘာဝနာတွေပြုခွင့်မရတဲ့ဒေသကိုတော့ပฏิရူပမဖြစ်သောအပြစ်ရှိသော အယတ်ဒေတာလို့ဒီလိုဆိုလိုခြင်းဖြစ်ပါတယ်။ယနေ့အားလုံးသောတရားနာနေကြတဲ့တရားဓမ္မတွေဟာအမြဲတမ်းဒါနတွေပြုခွင့်ရနေတယ်၊သီလတွေစောင့်တည်ခွင့်ရနေတယ်၊ဘာဝနာတွေပွားများခွင့်ရနေတယ်၊ပုံရကရိယာဝတ္ထု ကုသိုလ်မှန်သမျှပြုလုပ်ခွင့်ရတဲ့ဒေတာတွေမှာနေထိုင်ရတာမို့လို့ ပတိရူပဒေတဝါဒမင်္ဂလာနဲ့အာလုံးပြည့်စုံနေကြပါတယ်အမြဲတမ်းအနုတ္တရိယ6ပါးအမျက်ဆုံး6ပါးကုသိုလ်တွေလည်းပဲရရှိနေကြတဲ့အတွက်ကြောင့်ဒါမိမိတို့အမြဲတမ်းပฏิရူပဒေသဝါဒမင်္ဂလာ လည်းဖြစ်နေကြပါတယ်အလုံးစဉ်းစားကြည့်ရင်အပြစ်ရှိသောအယက် ၈ပါးမှလည်းဒီနေ့အာလုံးကင်းလွတ်နေကြပါတယ်။ယက်ပြည့်၈ပါးမှကင်းလွတ်နေတာကလည်းပဲဒါပฏิရူပဒေတဝါဒမင်္ဂလာ ဖြစ်နေပါတယ်။အဲ့တော့နောက်နောက်လည်းပဲသင်လျော်လျောက်ပတ်တဲ့အယက်ဒေတာတွေမှာနေထိုင်ပြီးတော့ပฏิရူပဒေတာဝါဒမင်္ဂလာတရားတွေဆက်လက်တိုးပွားအောင်ကျင့်သုံး နေထိုင်ကြပါလို့တိုက်တွန်းရင်းနဲ့ယနေ့ညဟောကြားတဲ့ပฏิရူပဒေတာဝါဒဆိုတဲ့မင်္ဂလာတရားတော်ဤကုံချုပ်ပါတယ်